လွန်ခဲ့တဲ့ရက်အနည်းငယ်ကရာဂဒေါသမောဟအစရှိတဲ့ကုသိုလ်တရားရဲ့ဆန့်ကျင်ဘက်အညီကျေးတွေကိဝေစင်ကြယ်ခြင်းကြောင့်မြင်နိုင်ကြလို့ တရားဟာနည်းနည်းပြီမယ်လို့ထင်တာမြင်တာကြည့်သာလာနိုင်ပါတယ်ဆိုတဲ့စကားလေးမှတည်ပြီးတော့ဗောလေအဲ့ဒါလေးကိုရှင်းတော်ရတယ်ဆင်းရဲမဲ့ဒီကိဝိစင်ကြယ်မှနည်းနည်းတဲ့တရားတွေထင်သာမြင်သာနိုင်တယ်ဆိုတော့အဲဒီဆင်းရဲမဲ့တရားတွေ ကင်းအောင်ဘာလုပ်မလဲဆိုတာပါမိကွန်ထွက်လာပါလေအဖြေကတော့ဒီဘုဒ္ဓဝိဓမ္မနာပါဏသမ္မာပฏิပတ်တိပฏิပတ်တာဆံတဲ့တရားတွေကျွလွန်စော်ကားတဲ့ဆန့်ကျင်ဘက်တွေစိတ်ထဲမှာဖြစ်ပေါ်တောင်းကြတဲ့ ပယုဌာနာကိရိတာဆန့်ကျင်ဘက်ဒီရုံးပြနိုင်တဲ့ဆန့်ကျင်ဘက်မျိုးမျိုးကိလေသာတွေပေါ့သူခက်တယ်နဲ့သူကိဝေစင်ကြယ်ခြင်းကတော့သမ္မာပฏิပတ်တိပฏิပတ်တာနဲ့နိလန့်ကျင့်တော်မူနဲ့ဆက်စပ်ပတ်သက်နေပါတယ် ဆံမာကမိစ္ဆာရဲ့ဆန့်ကျင်ဘက်ပဲမိစ္ဆာကအမှန်မှယွင်ယွင်ဖောက်ပေါက်ပြန်ပြန်ပေါ့လေဆံမာကတော့ပေါက်ပြန်မှုကင်းပြီးတော့ဤလန်းတစ်ချက်အချိုးတစ်ချက်ခွင်ကြပါလေလုပ်ငန်းရဲ့အကျိုးခွင်ကြဒါသာလို့လို့ရှိရင်ဒီလိုအကျိုးရမယ်ဆိုတာပေါ့လေဟောအဲ့ဒီအကျိုးရလို့တဲ့ပုဂ္ဂိုလ်ဟာ ခွေကြကျက်မယ်ဆံပါပဲလိလာကြကျက်မယ်ကိုမှုနှုတ်ကိုဆင်ကျင်လို့ရှိရင်ရှောင်းနေလားရှောင်းအဲရှောင်းရင်ကိုမှုနှုတ်ကိုဆင်ကျင်ပြီးတော့ရည်ကျေးတိမ်ဖွဲ့ပြီးတော့နှစ်သက်စရာဖြစ်လာမှာပါရှောင်းကျင်မှုနဲ့ကိုမှုနှုတ်ကိုဆင်ကျင်ရည်ကျေးနှုတ်ရအေးချမ်းဖြစ်တဲ့စရာဖြစ်တာခွင့်ကြပါ ကျင့်သုံးမှုနဲ့အကျိုးရလကိုရဖြစ်သွားမှာတရှင်းပါပဲတော့ဝိသေကမကိလေသာတွေကျင်းပါတရားမှတစ်ဆင့်တိုးတက်စေတဖြစ်နေတဲ့ပရိယုထဏကိလေသာတွေကျင်းဖို့ဆိုတာကအခုလိုသတိပဋ္ဌာန်ဘာဝနာနည်းပေါ့ဖြစ်တိုင်းမှရှိသတိပြုဆောင်းဖို့ဆင်ထားကြတာပါ ကိုယ်တွေကလည်းငင်းပေါ်လာတဲ့အာယုလေးတွေသူတို့ပေါ်လို့ပေါ်စဲမှာအားဆက်ရမယ်ချိန်သားလည်းကြိုက်ပြရမှာဒီအားဆက်ချိန်သားကြိုက်ပြီလို့ရှိရင်ရှုခွေအာယုထဲမှာတတိကလေးကကပ်ပြီးတော့နေတော့ဇာကနဲ့လှုပ်ရှားတာဒေါသနဲ့လှုပ်ရှားတာလည်းရှိတာကိုငြိမ်ကြတော့တာသမာဓိတက်ဖြစ်လာတာ တစ်စက္ကန့်မှတစ်ချိန်နှစ်စက္ကန့်မှတစ်ချိန်ဖြစ်ရင်တော့မှအဲ့ဒါတွေတစ်ခုနဲ့တစ်ခုပေါင်းစားလိုက်ရှိအားဖြစ်လာတာပဲအဲ့ဒါလိုပြုလုပ်ပေးနေတာဒါသမပฏิပတ်တိခေါ်တယ်သမပฏิပတ်တိဖြစ်ရင်အကျမ်းအလားလူကိစ္စတွေစัจ java တိကင်းတာပဲဒါပဲအဲ့တော့စัจ java တရားတွေကင်းမှုဆိုတာ သမပฏิပတ်တိနဲ့ဆက်ဆက်နေတယ်သူမပါမပြီးဘူးဒါလည်းသိယုတ်တိရှိတာပဲတော့နိရဏကြကျင့်သုံးမှုဆိုတာနိလန်ကြည့်ပါပါနိလန်ကြကျင့်သုံးနေတာပါရမ်းကျင့်လို့မှန်းကျင့်လို့ရတာမဟုတ်ဘူးစာအုပ်ကြည့်ပြီးတော့ကိုယ့်ကိုလုံးလို့လည်းရတာမဟုတ်ဘူး နိနာကောင်းကိုရှာဖွေပြီးတော့ကြားနာရမယ်။ဒါမလို့စာသတ္တမဆောနာဒီနာလို့ဆိုထားပါလေ။စာထိုသို့မြင်နိုင်ကြလို့လည်းလည်းပြင်ပါလို့ထင်သာမြင်သာဖို့ရာအတွက်စัจ java ဒီဝရဏတရားတွေတိကွာခြင်းအကျိုးမှာ နိလန်းတကြကျင့်သုံးမှုဟူသည်တဲ့ချိုးကြကြခွင်ကြပါလေကျင့်သုံးမှုဆိုတာသတ္တမသဝနာဒီနာသူတော်ကောင်းတရားဖြစ်တဲ့နိမံကြားနာခြင်းလေ့လာခြင်းနဲ့ဆက်ဆက်လျက်ရှိနေပါသည်နိမံကမ္မသိခြင်းနိလမှရှာဖို့လာဖို့နာဖို့လေ့လာဖို့ ဒါဆိုလိုတာပါပဲဒီလမ်းမှလည်းဒီလာလို့ရှိရင်ဒီလာကြအကျင့်သုံးနိုင်လာတာပါပဲဒီလိုဆိုပါလေဓမ္မအဲ့ဒါကြီးဒီနေ့စပြီးတော့ပြောမှာပါသတ္တမသဝနာဒီနာဆိုတဲ့ဆိုစုမှာသတ္တမဆိုတာပါလေသူတော်ကောင်းတရားကိုသဝနာ နာကြားခြင်းကြားရုံပေါ့တိတိချာချာကြားလာပြီးတော့ကျင့်သုံးတဲ့အပိုင်းကြီးဖြစ်အောင်ကြိုးစားမယ်ဆိုတဲ့အဲ့ဒါလိုစိတ်မျိုးနဲ့နာကြားတာပြောတာအဲ့ဒါလိုနာကြားမှာပဲကျင့်သုံးတဲ့အပိုင်းကြီးရောက်နိုင်တာပါပဲဘာလို့နာကြားမှာလဲစတ္တမနာကြားမှာ တတ္တမဆိုတာသူတော်ကောင်းတို့ဤတရားဗုဒ္ဓအစရှိသောသူတော်ကောင်းတို့ဤတရားဒါဆိုပါတယ်ဗုဒ္ဓကဘာတော့တည်ကြရီမှလည်းအကုန်တည်အကုန်တည်တယ်တည်နိုင်လောက်အောင်လေဘဝပေါင်းများစွာဒါနဆိုင်ရပါဠိတွေဖြည့်ပြီးတော့ ပါရမီပြည့်စုံတဲ့အခါမှာအခုလိုတောထွက်ပြီးတော့ဗောလေတိပ္ပဏဘာဝနာတရားတွေအထုတ်တာအထုတ်တော့စိတ်စီခြင်းမှုကအစယုံနာပိုက်ခြားသိမှုအစဉ်စဉ်အစဉ်စဉ်တက္ကနာလေးတက်သွားတာတက္ကနာလေးပဲမလေးပါဖို့လေးပါတထိုင်လေးနဲ့တန်းပြီးတော့ရသွား ဝါစစ်ဆိုတာပါလာတဲ့ပိဋိတာမျိုးကြီးဒီကနေ့အပြတ်ရှင်းပလိုက်တာဘာမှမရှိတော့အရှင်းခါတဲ့ထဲမှာမောဟခေါ်တဲ့တူဝေမှုမှမပြတ်သားဘူးတနည်းအမှန်မသိဘူးအလွဲသိဘူးအဝိဇ္ဇာပါသွားတယ်။နောက်မြတ်စွာဘုရားဟာရှင်ရင်လည်းလို့ရှိရင်ဘာလို့ဆိုအကုန်သိတာလဲ သမိတဉာဏ်တော်ကြီးလည်းတခါလေးရတော့မတိမှုရှင်းနိုင်ပြီဆိုလို့ရှိရင်သမိတဉာဏ်တော်ကြီးရတော့တယ်ဒီသမိတဉာဏ်တော်ကြီးနဲ့တတ္တဝါတွေရဲ့အခြေအနေကိုသုံးသပ်တာပေါ့ဘယ်တတ္တဝါဘယ်လိုအခြေအနေရှိတယ်ဆိုတာပေါ့ခြေအနေတွေသုံးသပ်ပြီးတော့အဲ့ဒီတတ္တဝါနဲ့ကိုက်အောင်ပေါ့ အနာနေစိတ်ကပ်အောင်ပေးဆိုတာပေါ့လေတရားတွေဆင်တာပဲအဲညွန်တဲ့အတိုင်းရှင်းသုံးလို့ရှိရင်ရှင်းသုံးတဲ့ပုဂ္ဂိုလ်တွေဟာပယ်သိတာတွေပယ်ဆိုတော့ခိတိတာရဲ့ဆွဲကလွတ်ပြီးတော့အရိယာတွေဖြစ်ပြီးတော့တရားရဲ့အကျိုးတွေခံစားရတာပဲ အဲ့ဒါကိုသတ္တမလို့ခေါ်ပါလေသူတော်ကောင်းလူတရားတဲ့ဘုရားမြတ်စွာကိုယ်တိုင်တရားမှန်တွေကိုသိပြီးတော့ကိုယ်တိုင်ထုတ်ပေါ်ထားတဲ့တရားပါဓမ္မဆိုတာကတော့အများကဓမ္မဓမ္မတိုင်းပြန်လာရှိပါတယ်အခုလိုအတိတရားအချက်တရားကတော့ သူ့မှာအတိတ်ပဲအပြည့်အစုံရှိတယ်ကြည့်ဆောင်တဲ့ပုဂ္ဂိုလ်ကိုအောက်တမ်းကြရအောင်လို့ဆောင်မထားတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်။စိတ်တမ်းရအောင်ဆောင်ပို့ပေးတယ်လို့ဒီလိုအဓိပ္ပာယ်လည်းရပါတယ် ဆောင်းပိုးပြီးတယ်ဆိုလို့ရှိရင်ဆောင်းမတယ်ဆိုတဲ့အတိတ်ပဲပေါ့ဆောက်ရှောက်တယ်ကဲတင်တယ်ကာကွယ်တယ်အစင်တမ်းမြင့်တင်ပေးတယ်ဆိုတဲ့အတိတ်ပဲရပါတယ်အဲ့ဒါကိုပဲဒီနေရာမှာဓမ္မလို့ခေါ်တာပါဘုလိုထုတ်ဖော်တဲ့ဓမ္မလည်းဘုရားဆရာကြီးတော်သူတော်ကောင်းလို့ထုတ်ပေါ်လာ မူရင်းကတော့ဘုရားကိုယ်တိုင်ထုတ်ဖော်ခဲ့တဲ့တရားမြတ်စွာဘုရားကိုယ်တိုင်ရရှိတဲ့တရားအဲဒါကိုသတ္တမလို့ခေါ်ပါတယ်ဘုရားမြတ်စွာဟာဝိချာစရဏသံပါဏဂုဏ်နဲ့ ဝိဇ္ဇာစရဏနဲ့ပြည့်စုံပါတယ်ဝိဇ္ဇာဆိုတော့အကြည့်ညာပါပဲဟွန်းကိလေသာခံတဲ့ညအပြတ်ရှင်းနိုင်တဲ့အကြည့်ညာဒါလိုရင်းပါပဲပြည့်ရှင်းလို့ရှိရင်တန်ရှင်းတော့တာပါပဲအဲ့လိုတန်ရှင်းမှုတန်ရှင်းမှုဆိုတာကတော့စေရဏဆိုတာဟောလိကျင့်လဲပါရပါတယ်မကျင့်ပဲနဲ့တော့ကိလေသာမတန်ရှင်းပါဘူး မသာရှင်းလို့ရှိရင်လည်းဉာဏ်တူးတွေလည်းမရနိုင်ပါဘူး။ဒါလိုမြတ်စွာဘုရားအရှင်းအောင်လည်းကျင့်ပါလေ။ဒီလားအစာရည်တဲ့အကျင့်တွေဘောလေ15မျိုးတော့ရှိပါလား။ဒီကျင့်ရတဲ့နေရာမှာလောကီစံတရားတွေပါတော့ပါလေ။ဒီလောကီထဲမှာမဟာကရုဏာဆိုတာပါပါလေ။ရိုးရိုး ဆင်းရဲဒုက္ခရောက်နေတဲ့တ attva တွေကိုဆင်းရဲကပယ်ရှားလိုတာအစင်တန်နေရာနေပြီးတော့အစင်တန်ပြစ်တင်လိုတာပါဆင်းရဲတွေတာရှိခံစားရအောင်ပေါ့လေနော်အဲဒါကျင်နာတနာမှုခေါ်ပါလေအဲဒီကျင်နာတနာမှုကမြတ်စွာဘုရားကအခြားခြားပုဂ္ဂိုလ်တွေတဲ့အစာကောင်းများစွာတာလွန်တာမဟုတ်လို့ အာကရုဏာလို့ခေါ်ပါတယ်ကြီးမြတ်တဲ့ကရုဏာတဲ့ကိုယ်တိုင်လည်းတည်တည်တည်တဲ့တရားတွေကြည့်ပြီးပယ်စင်းတဲ့တရားတွေလည်းပယ်လိုက်ပြီးပြီးတော့တတ္တဝါဒီရှင်းဒုက္ခမှာကဲတင်လို့တဲ့မာကရုဏာလည်းရှိပြီး အဲ့ဒီနှမျိုးတဲ့တတ္တဝါတွေဆင်းရဲကခက်တင်တာပါအတိသာရှိပြီးတော့တတ္တဝါတွေပေါ်မှာမတနာဘူးဆိုလို့ရှိရင်ကြီးကျယ်တဲ့တနာမှုမရှိဘူးဆိုလို့ရှိရင်လည်းပဲမကယ်တင်နိုင်ပါဘူးကိုလိုပဲတတ္တဝါတွေရှင်းဒုက္ခရောက်နေတာကို တွေ့တော့ကိုရည်စွာတရားနဲ့ရှင်းတာတနာပြင်ပဲလေရှင်းဒုက္ခ ပါလုံရောက်တဲ့နီလာနေမသိလို့ရှိရင်လည်းမကဲမကဲနေနေမှာဘူးကိုယ်ကိုယ်ကိုဆင်းရဲကလွတ်အောင်ယုံပြီးတော့ပေပုံပရိတ္တဝါကြီးဆင်းရဲကဖြစ်အောင်လုပ်ရမယ်ဆိုတာပေါ့လေကျင့်တာသလားပြီးတော့နီလာနေပြေးတာပါအတိညာလည်းပဲပြည့်စုံတော်မူပါတယ်မြတ်စွာဘုရားဟာ ကျင်နာတနာဘူးလည်းပဲကြီးကျယ်ကျယ်ကျင်နာတနာပါလေအဲဒီဝိသဇနတမ္မနာခုံဟာအမှန်အရေးပါပါလေဘုရားစွာဘုရားဟာတိတိနဲ့အရာတွေအမှန်တရားတွေအကုန်လုံးသိပထမဆုံးကိုယ်ရင်ကြောက်လို့သူတော်ကလည်းပဲကြည့်ဖို့ဆိုလို့ရှိရင်လည်းပဲခုနမာကရုဏာထည့်ရပါတယ် သူတော်ဘာကိုလည်းပဲသိအောင်လုပ်ရပါတယ်ကြည့်ကြည့်တဲ့အရာတွေကိုယ်တိုင်သိတာကကိုယ်အလုပ်ပရမဆုံးသူတော်ဘာတွေဒီတရားတွေသိဖို့ရာအတွက်ကျင့်တာမှုအခြေခံပြီးတော့ဟောပြောတိုက်တွန်းတာကသူတော်ဘာရဲ့အကျိုးတောင်းလို့မြတ်စွာဘုရားကိုယ်တိုင်သိပြီးပါမှသူတော်ဘာတွေကိုလည်းဒီတရားသိပြီးတော့ဆရာဒုက္ခမှလွတ်ရောက်ပါစေဆိုတာပေါ့လေ သိအောင်ဟောပြပါလေကိုယ်လည်းမသိသေးပဲနဲ့တော့ဘယ်နည်းရောသူရောလည်းမဟောပြနိုင်ဘူးကိုယ်လည်းမသိပါလေရှင်းနိုင်မှုရှိဘူးဆိုလို့ရှိရင်လည်းပြည့်ပြည့်မဟောနိုင်ဘူးအဲ့ဒါလိုအတိညာနဲ့လုံးဝပြည့်စုံပြီးတော့ကြီးမားတဲ့ကရုဏာရှိတဲ့ပုဂ္ဂိုလ်ထံကထွက်လာတဲ့တရားပါတော့။ကံစရာဘုရားဆရာကြီးတဲ့သူတော်ကောင်းတို့ရဲ့ ဆိုတော့ဘုန်းကြီးဓမ္မတရားဟွန်းသတ္တမသူတော်ကောင်းတရားဒါပြောပါတယ်အဲ့ဒီသတ္တမဟာအခုလိုနီလာတကြကျင့်သုံးတော့မယ်ဆိုရင်ပထမဆုံးနီးမှကြားလာရတယ်ဘယ်ပုံပဲနည်းဥဒိကမဂိတိတာတွေကိုရှောင်တိန်ပေးရတယ် ရုပ်တဏကိလေသာတွေကိုဘယ်လိုကာကွယ်ကုစားပေးရလဲညှို့ပြတ်နိုင်တဲ့ကိလေသာတွေကိုဘယ်ပုံပဲဒီပြောက်လို့ရတယ်ဆိုတာပေါ့လေနီးတွေရှိပါတယ်တော့အဲဒါကတော့စာပေခေါ်တာပေါ့လေဘုရားစာပေအဲဒါအရင်နားလည်အောင်လုပ်ပါလေဒီပြည့်စုံစုံနားလည်ဖို့မလိုပါဘူးရှင်းသုံးနိုင်ုံမျှ ဒါပြီးတာပါပဲအဲ့ဒါဓမ္မပဲဒီနေ့မှမသိသေးဘူးဆိုလို့ရှိရင်ဒါမသိတာအောက်တန်းကြတာပဲသိအောင်လဲလို့သိအောင်ကြိုးစားလိုက်လို့တည်သွားပြီဆိုလို့ရှိရင်အဲ့ဒီသိအောင်လုပ်ရတဲ့ကျင့်ဤမှတရားကသိအောင်လုပ်သူကိုမသိသူဖြစ်ကနေပြီးတော့ဆွဲမှတင်ပေးလိုက်တာပေါ့လေအောက်တန်းကြတော့ဘူး အဲ့လိုဆွမ်းရည်တတ်ရှိပါတယ်အဲ့တော့ကျင့်လေးမှတရားကလိုလားတဲ့ပုဂ္ဂိုလ်ကိုလိုလားပြီးတော့လေ့လာတဲ့ပုဂ္ဂိုလ်ပေါ့လေကျင့်လေးမှကြည့်သူဖြစ်အောင်ပေါ့လေဆောင်ရွက်ပေးလိုက်တဲ့သဘောပါပဲဆင်းရဲတရားတွေကင်းပွားဖို့ရအောင် ဒီလမ်းတစ်ချက်ကျင့်သုံးတော့မယ်လို့ဆိုတော့ရှိမှန်တဲ့နီလန်းသတ္တမဘောလေးဆိုရရကျင့်သုံးတတ်ဖို့ရအတွက်ကျမ်းနာလေးလာတယ်ဆွေးနွေးလေးလာတယ်စာအုပ်ဖတ်ပြီးတော့လေးလာတယ်ကျင့်ဤမှန်ရမတိတာလေးလာဆိုတာဘောလေး လေ့လာလိုက်တော့ဓမ္မရှင်နိမဏီတည်သွားပြီလေရှင်နိမဏီတည်လို့ဖြစ်ဖြစ်သွားပြီဟွန်းကျမ်းသာလေ့လာတော့ဓမ္မဒါတည်သွားပြီနီးတည်သွားပြီနီးမတည်ခင်တော့မတည်သူအနေနဲ့အောက်တန်းကြတာပေါ့နီးကြည့်အောင်လို့နီးကြည့်ပြီဆိုလို့ရှိရင် မတိစုအနေထားတွေကိုတိစုအနေထားရအောင်လို့ကျမ်းသာလေးလားဆွေးနွေးလေးလားကြည့်ရှုလေးလာလိုက်တဲ့အခါကျတော့ဟောအဲ့ဒီအတ္တိတရားကအတ္တိတရားကအတ္တိတရားဖြစ်အောင်လုပ်တဲ့ပုဂ္ဂိုလ်ကိုမှတင်လိုက်တာပဲအဲ့ဒါတရားကောက ဆောင်မတယ်ဆိုတာပေါ့လေဆောင်မလိုက်တယ်ဆိုတဲ့အထိပ္ပာယ်ပေါ့လေသူကမထားတော့မတိတိအနေအလေးပဲတိတိဖြစ်ရောက်သွားတယ်ဆိုတော့ဒါအရှင်းမြင့်တာပေါ့အဲ့ဒါကိုပဲကျင်ကြီးမှပရိပရိယတရားကကျင်ကြီးမှကြည့်အောင်လုပ်တဲ့ပုဂ္ဂိုလ်ကို အတိတရားကမှတ်တယ်ဆိုတာဒါပြောတာပဲ အဲလေ့လာတဲ့ပုဂ္ဂိုလ်ချင်းကြီးမှတည်တော်တယ်ချင်းကြီးမှလည်းကျင့်လို့ရှိရင်ကျင့်တဲ့လောက်သူအကျိုးကျေးဇူးတွေရှိပါတယ်အဲဒါကျင့်သုံးရတဲ့အပိုင်းမျိုးသေးဘူးချမ်းသာတဲ့အပိုင်းတော့ပဲရှိသေးတယ်ဒီမှာစာရဆိုလို့ရှိရင်ပရိယတ္တိလို့ခေါ်တာပါဘယ်မှာဆုံးပရိယတ္တိလေ့လာပါတယ် ရှင်ကြီးမှန်ရမတိတာလေ့လာပဲလျှောက်လေတဲ့လေ့လာရှင်ကြီးမှကြည့်ထားပြီဆိုလို့ရှိရင်ရှင်ရဲ့ပိုင်ကြီးရောက်သွားပြီဒီလိုနဲ့ရှင်ရဲ့ပိုင်ရောက်သွားပြီပေါ့ဒီလောက်ဆိုရင်ရှင်လေးတည်ရသမာဓိဆိုရင်ရှင်လေးကြီးတယ်ပညာဆိုရင်ရှင်လေးတည်တယ် ဒါတွေကဒါတွေလေ့လာရတာလေ့လာထားတဲ့ဇာယဆရာဆရာကြည့်နေကျင့်တော့ဒီလိုလိုကျင့်တော့ဒီလကျင့်တော့ကျင့်ရတဲ့ဒီလဓမ္မကကျင့်ဆောင်တဲ့ပုဂ္ဂိုလ်ကိုကိုမှုနှုတ်မှုတွေတရှိအောင်ပြုလိုက် ရင်ကြီးသွားတဲ့ကိုမှုလုံးကိုနှိယံသွားတဲ့အေးချမ်းသွားတဲ့နှစ်သက်စရာဖြစ်သွားတယ်အဲဒီလိုအခြေအနေရောက်တာဟာကျင့်သူပိုင်လာပဲဒါကျင့်ဆောင်သူဆိုတာကကျင့်ဆောင်တဲ့ပုဂ္ဂိုလ်ကတရားကဆောင်မတယ်လို့ဆိုတော့ကျင့်ဆောင်တာအခုလက်တွေ့ကျင့်ဆောင်တဲ့ကတော့ ဒီကြည့်တဲ့အတိုင်းလက်တွေ့ကျင့်ဆောင်လိုက်တယ်ဒါတရားဆောင်ပြီးခေါ်တယ်တရားဆောင်လိုက်တဲ့အကျိုးရလကတိရကျင့်တော့ကုန်းလုံးတွေစင်ကြယ်သွားတယ်ရင်ကျေးသွားတယ်အဲ့ဒီရင်ကျေးကိုကိုယ်ပိုင်သွားတယ်ကိုယ်ပိုင်တဲ့ပြည်ကြီးကိုလိုသလိုအသုံးချလို့ရသွားတယ်အဲ့ဒါတရားကျင့်ဆောင်ပြီးခေါ်ပါတယ်ဒါတိရရှိသေးတယ် ဝါရိပိယတရားတွေလည်းပဲဆရာဆရာချင်းလို့အဲ့ဒါတွေရသွားပြီဆိုလို့ရှိရင်ကျင့်လေးမှတိတာကတစ်ပိုင်းဒီကျင့်လေးမှလောက်တာလည်းပဲဒါတရားဆောင်တာပဲလက်တွေ့ကျင့်သုံးတယ်ဒါလည်းတရားကိုဆောင်တာပဲလက်တွေ့ကျင့်သုံးလို့ဒီလိုပြည့်စုံတဲ့အတွက်ကိုယ်နဲ့နှုတ်စင်ကြယ်ရုံအပြင်စိတ်ပါလဲစင်ကြယ်သွားတယ်အသိဉာဏ်လည်းဖြစ်သွားတော့ ကိလေသာမျိုးပါဖြစ်သွားတယ်ပိုးပြီးတော့ဆင်ကျဲသွားတယ်ပိုးပြီးတော့ရင်ကျေးသွားတယ်ပိုးပြီးတော့အေးချမ်းသွားတယ်ပိုးပြီးတော့နှိမ့်သက်စရာတွေဖြစ်သွားတယ်ဒီလိုနေကြလက်တွေ့ရှင်းသုံးခြင်းရှင်းသုံးလို့ရရှိခြင်းရရှိလေကကိုပိုင်ရင်းပေါ်လေအဲ့ဒါတရားချင်းဆုံးကိုခေါ်ပါလေ ယဉ်ဤမှဓမ္မကိုတတ္တမကိုကြားနာလေ့လာဆွေးနွေးလေ့လာကြည့်ရှုလေ့လာတော့ယဉ်ဤမှတည်သွားတာဟာမတည်သူအဖြစ်အောက်တန်းကြရနေပြီးတော့တည်သူအဖြစ်ရောက်သွားတယ်ဆိုလို့ရှိရင်ဒါမြင့်တက်သွားတော့ကျမ်းစာလေ့လာမှုဓမ္မကိုချစ်ဆောင်တဲ့ပုဂ္ဂိုလ်ကို ဒီနေ့မှပရိယတိဓမ္မပါပေါ့လေဟုတ်တမ်းကြရအောင်နှစ်တည်ပေးလိုက်တာဒီလိုမှလည်းကြည့်သွားပြီဒီလိုမှကြည့်တော့သမာပฏิပတ်တိဆိုတာဒီကနေ့ကြည့်တယ်ဒီလိုဆိုရင်ဘောဓိဆိုင်ရာပညာဆိုင်ရာတွေကြည့်တယ်ကျင့်တော့ ကိုနှုတ်ဆွေစာ၃ပါးလုံးကိုအပြည့်အနာစာလေးကိတရှိရင်ကျင်းပြီးအေးချမ်းတာသိလက်တယ်ကိုဒါလေးကိုပိုင်သွားတာပဲကျင်းပြီးမှဆောင်ထားတော့လက်တွေ့ကျင့်ပြီးဆိုလို့ရှိရင်အဲ့ဒီလက်တွေ့ကျင့်တာလည်းပဲတရားကျင့်ဆောင်သူခေါ်တာပဲကျင့်လို့ရရှိတာလည်းပဲဒါလည်းပဲတရားကျင့်ဆောင်သူကျိုးပြီးပိုင်ဆိုင်တာပဲ အဲ့ဒီတရားအမှုရနေတာလည်းသူကြီးပိုင်ဆိုင်တာပဲအထူးသဖြင့်စัญญမတရားတွေကိုလည်းဒီလောက်မှတော့ကြည့်လိုက်ခါကျတော့ကိုယ်မှာကိုယ်မူရနှုတ်မူရလေးတွေအပြည့်အစုံတရှင်းလာတယ်ကျွလုံးနဲ့စောကားတဲ့ကိလေသာတွေစัญญမတွေခင်းနေတာလေရှင်းနေတာလေဒီလိုကိလေသာတွေခင်းနေတာရှင်းနေတာလေ နောက်အဋ္ဌညာလေးတွေဖြစ်လာတဲ့အခါကျတော့ပိုးပြီးတော့ကိုကျင်းရှင်းသွားတာလေးတွေဟောတာဒါဘယ်သူမှမြင်လို့မရဘူးအဲ့ဒီပိုင်ရောက်သွားပြီဆိုလို့ရှိရင်တိဘွယ်ရာရာမတိတာရှုကပဲရောက်လေဆိုတော့တိဘွယ်ရာတွေကိုသူကတိစ္ဆာတဲ့တရားသူရဲ့တိစ္ဆာတရားတွေပေါ်လေတိဘွယ်ရာရာတွေကိုသိလာတော့အခုလိုတိဥ္ထာနည်းနဲ့လေ့လာပြောလိုက်တဲ့အခါကျတော့ လက်တွေ့ရှင်းသုံးတာကရှင်းဆောင်တာရှင်းသုံးလို့စိတ်တွေကြည်ငြိမ်တာအတိအရရတာဒါရှင်းဆောင်တာကိုလုံးဆိုတာသုံးပါလို့အပြည့်ကင်းဒါရှင်းတာဒါရှင်းဆောင်တာပဲသူတို့ဆက်ယူတဲ့တရားတွေကိုပယ်ရှားနိုင်ပြီးတော့ညီနိုင်ရဲလို့နည်းနည်းတဲ့အရာတွေပေါ်လွင်ထင်ရှားတာတိရှင်းတာမြင်တာတော့လေ အဲဒါနိလရတရားကျင့်ဆောင်တဲ့ပုဂ္ဂိုလ်ကိုဓမ္မကဆောင်မလိုက်တာတဲ့အဲတော့ကျင့်သုံးဆိုတဲ့စကားကဘာလဲဆိုတာမေးခွန်းထွက်လာပြီကျင့်သုံးဆိုတာကနိလရလေးလာခြင်းလက်တွေ့ကျင့်သုံးခြင်းလက်တွေ့ကျင့်သုံးလို့ကိုလို့စီတာသုံးပါလို့အပြည့်နဲ့ဆိုရင်တန်ရှင်းရင်အကျိုးကိုယ်ပန်းဆိုင်ရင် ဒါကြီးကိုရတာအဲ့ဒါကိုတရားကျင့်ဆောင်အရှိပါပဲနိယံတရားကျင့်သုံးထားအောင်နိယံမိနာကြလေ့လာတယ်လို့ဆိုတော့နီးပြေသူကရှိရမှာပေါ့နိယံကိုယူသေးတယ်ဆိုတာ ဉာဏ်ကဲဆိုတာဂုံကြီးရှင်ဖြစ်ရမှာလေဂုံကြီးရှင်ဆိုတာလုံးဝတန့်ရှင်ပြီးတော့သိကြည်သိသိတဲ့အရာတွေကိုသိတာအမှန်ကြီးပါတဲ့ကရုဏာရှိတဲ့ပုဂ္ဂိုလ်ကိုယူရမှာပေါ့ဒီဘောဆုစကပါလာတဲ့စัจညမတရားတွေကင်းကွာဖို့ရအတွက်နိဗ္ဗာန်ကျင့်သုံးတော့မယ်ဆိုလို့ရှိရင် နီလန်းရှိမှနီလာရမှကျင့်သုံးနိုင်တယ်ဆိုတော့အဲ့ဒီနီလန်းဟာတမန်ကဆံကပုဂ္ဂိုလ်ကြီးပေးတဲ့နီလန်းကတော့ဘာမှအာကိုစရာမဟုတ်ပါဘူးကြောနီလန်းနေလေ့လာပြီဆိုလို့ရှိရင်နီလန်းပေးသူကြည့်ရပါတယ်နီလန်းပေးသူကတကယ်ကိုလေးစားတဲ့ပုဂ္ဂိုလ်သူပေးတဲ့ဓမ္မကလည်းပဲ လက်တွေ့ကျင့်သုံးလို့ရှိရင်ကျင့်သုံးသလောက်အာမခံရရှိတဲ့ဓမ္မမျိုးလည်းဖြစ်ရမယ်။ဘုရားစောစောကပြောခဲ့တဲ့ဓမ္မခုံကြီးရဲ့ပြည့်စုံတဲ့ဓမ္မဖြစ်ရမယ်။ဒါမှနာကြားမှုဆိုတာဖြစ်နေပါလေ။အဲဒါကိုဆက်ပြီးတော့တံသတ္တိဓမ္မိစပစ္စာသာယတ္တတံထောတို့နိလန်ကြကျင့်သုံးလို့ရ နိလန်းကိုလေ့လာခြင်းသည်စတ္တတိသိစရာဒီမှန်များအကြည့်ပြီးတော့အမှန်တန်ကျင်နာတနာတော့နိလန်းတွေ့သူဖျားပေါ်နိုင်၎င်းဓမ္မေစသူပြေတော့ဓမ္မအပေါ်၌၎င်း စရာယတ္တာကြည်ညိုခြင်းယုံကြည်ခြင်းနဲ့ဆက်ဆက်တဲ့ရှိပါတယ်ကြည်ညိုပါမှယုံကြည်ပါမှဒီဓမ္မတွေကိုဓမ္မပုဂ္ဂိုလ်ထံပြီးတဲ့ပုဂ္ဂိုလ်ထံကြီးကပြီးတော့လေ့လာလာကြနိုင်တာပါအဲ့ဒီလိုလေးဆက်ဆက်နေပါတယ်ဘုရားမြတ်စွာဟာ အလုံးကိုကြမ်းတမ်းတဲ့ရုပ်မာတဲ့ပုဂ္ဂိုလ်တွေကိုဆုံးမတဲ့နေရာမှာသူ့ရဲ့တာတဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးလို့ပြောတယ်အလုံးတရတဲ့ထက်တန်းချာဆုံးအမြင့်ဆုံးပုဂ္ဂိုလ်လို့ဒီလိုချီးကျူးထားပါတယ်ချီးကျူးနိုင်အောင်လည်းမြတ်စွာဘုရားကအခြေခံခွင့်ရတရားနဲ့ကြည့်လို့ရှိရင်လည်းတာတယ် စိတ်နဲ့စိတ်သားနဲ့ကြည့်လို့ရှိရင်လည်းစိတ်ဟာမြတ်စွာဘုရားစိတ်တည်ငြိမ်တဲ့တမတိတရားလေးအဲတမတိဒုက္ခတွေရှိတယ်တိလခုံရှိတယ်လို့တမတိခုံကြီးလည်းအဖြစ်ရှိပညာခုံကြီးလည်းအဖြစ်ရှိတယ်ဝိပဿနာပညာတရားမှသိစင်ဆက်ပြီးတော့မပညာပေါ့ဒီပညာခုံကြီးလည်းပြည့်စုံတယ်ကိဋ္တိတာတွေမှလည်းမြတ်တခါကျအပြည့်ရှင်းနိုင်တဲ့ပညာခုံကြီးလည်းပြည့်စုံတယ် အရိယာမဖြစ်ပြီဆိုလို့ရှိရင်ရရှိတဲ့အရင်းကြတရားတွေကိုလည်းပဲဝင်စားနိုင်တယ်။ဟွန်းဝိမု ക്തി ခုံကြီးပေါ့လေ။ကိလေသာဆင်းရဲတွေကလုံးဝလောပြီးတော့ဗောလေဒီခုံကြီးတွေရနေတာ။ဝိမု ക്തി ဉာဏ်တသနာခုံကြီးဆိုတာကတော့အားထုတ်လို့ ကိုယ်မှာအကျမ်းကလို့ကိလေသာတွေရောလေကင်းသွားတာလေးတွေတိလပြည့်စုံတယ်တမာတိပြည့်စုံတာပညာပြည့်စုံတာဝိဉ္ဇဉ်နဲ့ပြည့်စုံတာပေါ့လေဒါလေးတွေချက်ချင်းကြည့်လိုက်တာစံတော်ဘာမဟုတ်အချင်းနဲ့မဟုတ်ဘူးကိုဖြစ်သွားတဲ့ခါတွေကိုတခါလေးရှင်းရှင်းနဲ့ကြည့်လိုက်တာအချင်းနဲ့ဟောတဲ့တရားမဟုတ်အမြင်နဲ့ဟောတဲ့တရား ရှင်းတော်တော်ပဲဒီမှာအတော်မူတိညာနဲ့တသနာခုံခေါ်ပါတယ်အဲ့ဒီခုံကြီး၅ပါးနဲ့ပြည့်စုံပြီးတော့တတ္တဝါတွေကိုဆုံးမတဲ့ပုဂ္ဂိုလ်တွေကိုဆုံးမရေးပါတိတ်ကိုဆွမ်းဆောင်နေပါတယ်အဲ့လိုပုဂ္ဂိုလ်ကိုသတ္ထုသတ္တာဆရာလို့ခေါ်ပါတယ်တောင်းရသတ္တာဒီဝမနုဿာနာနဲ့လူတွေလက်တီပြမာတွေရဲ့ ညီညွတ်မှုသူဆရာအစ်ဖြစ်တော်မူပါပြီတဲ့အဲ့လိုပုဂ္ဂိုလ်ပေါ်မှာယုံကြည်ရမှာပါသတ္တိအဲ့လိုကိုယ်ရည်ပြည့်စုံတဲ့ပုဂ္ဂိုလ်မှာယုံကြည်ရမှာပါသူယုံကြည်တယ်ဆိုလို့ရှိရင်သူဟောတဲ့တရားပေါ်မှာလည်းယုံကြည်ပြီပေါ့ဟွန်းအဲ့လိုပုဂ္ဂိုလ်ကြီးတို့မှာယုံကြည်ပြီးတော့သူဟောတဲ့တရားပေါ်မှာ ယုံကြည်တာတဲ့ဓမ္မလည်းပဲအထုလို့ဖြစ်ပါလေအခုပြောလိုက်တဲ့ဂုဏ်ကြီးတစ်ပါးနဲ့ပြည့်စုံတယ်ဆိုရင်ပြည့်စုံတဲ့ပုဂ္ဂိုလ်ဟာကလေးကမိတ္တဆိုတာပေါ့လေအကျိုးကိုအကြောင်းကိုအကျိုးကိုပြည့်စုံဖြစ်ပြီဆိုတာသိကြပါလေ အဲဒီလိုကလေးနဲ့ဂုံကြီးနဲ့ဆောင်းဂုံကြီးချိုးဂုံကြီးနဲ့ပြည့်စုံတဲ့မြတ်စွာဘုရားညွှန်ကြားချက်တွေပါလို့သုထံတရားပဲရှိပါလားစိတ်စေခြင်းကစအကျိုးကိုအကျိုးခုနှမျိုးရနိုင်တယ်ဆိုတာသတိတော်ရဲ့အစတရားကျင်ညာခြင်းမှာပေါ့လေရဲရဲတော့ကျင်ညာတာတော့ဘယ်ပုဂ္ဂိုလ်မှဒီလိုရဲရဲတော့ကျင်ညာဘူး အကျဉ်းရရုံဘာလို့မလုပ်ပဲသူတို့ရှိမှရှိပဲလက်ဆော့ပြရှိပြီးချိန်ရတာလုံးကြည့်စိတ်ဆင်ကြတယ်ဆိုတော့ကိုယ်ရင်ခံစားရတာပဲဒါတော့သိကြတယ်ဒီလိုမြတ်စွာဘုရားဟာထိတန်းအကြဆိုကလျာဏမိတ်တာဖြစ်ပါတယ်ဆိုတာပေါ့လေအကျုံးကလျာဏခုံကြီးနဲ့အကျိုးကလျာဏခုံကြီးကိုတော့နောက်နေပါမယ်ဆက်ပြီးတော့ရှင်းပါတော့မယ်ဒီနေ့တော့တဏှာကြီးပြည့်သွားတာမဟုတ်လို့ဓမ္မပဲရက်ကြအောင်ဆို